တိမောသေဩဝါဒစာဒုတိယဆောင်ခန်းကြီး1အငယ်1မှ9ယေရှုခရစ်၌တည်သောအသက်ကိုပေးမည်ဟုဂတိတော်နှင့်အညီဖျားသခင်၏အလိုတော်အဖျင်ယေရှုခရစ်၏တမန်တော်ဖြစ်သောငါပေါလုသည်ငါချစ်သားတိမောသေကိုကြားလိုက်ပါ၏ငါတို့သခင်ယေရှုခရစ်နှင့်ခမည်းတော်ဖျားသခင်ထံတော်ကယေရှုဂုဏညီတခြင်းရှိပါစေသော င်မျက်ရည်ကိုငါအောက်မေ့သောအခါဝမ်းမြောက်ခြင်းနှင့်ပြည့်စုံမိအကြောင်းတင့်ကိုတွေ့မိခြင်းငှာအလွန်လွမ်းသောစိတ်ရှိသဖြင့်၎င်းတင်အဖွာလောဤအမိဥနှိမ့်၌အရင်တည်သောယုံကြည်ခြင်းဒီဟုသောငါသဘောကျသည့်အတိုင်းတင်၌လဲတည်သောယုံကြည်ခြင်းစစ်ကိုမှတ်မိသဖြင့်၎င်းနိညာမပြဆူတောင်းပတနာပြုသည်တွင်တင့်ကိုမချမ်းမလတ်အောက်မေ့သည်ဖြစ်၍ ကိုကိုကိုတည်သောစိတ်စင်ကြယ်ခြင်းနှင့်တကားငါကိုးကွယ်သောဘုရားသခင်ယေရှုတော်ကိုငါချီးမွမ်း၏အငယ်6မှ7ထိုတို့ဖြစ်၍ငါလက်တင်သောအဖြစ်တင်၌ဘုရားသခင်ပေးတော်မူသောဆုကိုနှိုးဆော်မိအကြောင်းငါသည်တင့်ကိုတတိပေး၏အကြောင်းမူကားဘုရားသခင်သည်ကြောက်တတ်သောစိတ်တဘောကိုငါတို့အားပေးတော်မူသည်မဟုတ်တကိုးပါသောစိတ် ချစ်တတ်သောစိတ်ရှင်းလင်းသောစိတ်တော်ကိုပေးတော်မူ၏ထိုကြောင့်ငါတို့သခင်ဖျား၏တက်တေကို၎င်းထိုသခင်ကြောင့်အကျဉ်းခံရသောသူဖြစ်သောငါကို၎င်းရှက်ကြောက်ခြင်းမရှိနှင့်ဘုရားသခင်ပေးတော်မူသောတကိုးကိုရသည့်အတိုင်းအေဝံဂလိတရားနှင့်ဆက်ဆံ၍ဆင်းရဲဒုက္ခကိုခံလော့ဘုရားသခင်သည်ငါတို့ကျင့်သောအကျင့်ကို ထောက်တော်မမူရှေးကကာလမရောက်မီယေရှုခရစ်အားဖြင့်ငါတို့အဖို့ ကိုယ်တော်တိုင်ကြံစီတော်မူသောကျေးဇူးတော်နှင့်ညီဂါတို့ကိုကယ်တင်၍တန်ရှင်းသောအရာ၌ခေါ်သွင်းတော်မူ၏ထိုကျေးဇူးတော်ကငါတို့ကိုကယ်တင်သော သခင်ယေရှုခရစ် ပေါ်ထွန်းသည့်အရာမှာယခုထင်ရှားလျက်ရှိ၏ထိုသခင်သည်တေခြင်းအကြောင်းကိုပယ်ရှား၍အသက်ရှင်ခြင်းအကြောင်းနှင့်မဖောက်ပြန်ခြင်းအကြောင်းကိုအေဝံဂလိတရားအဖြစ်ထင်ရှားစေတော်မူပြီးထိုတရားကို ဟောပြောသောသူအရာ၌၎င်း တမန်တော်အရာ၌၎င်းတပါးမျိုးသားတို့၏ဆရာအရာ၌၎င်းငါကိုခံထားတော်မူပြီးထိုအကြောင်းကြောင့်ဤဆင်းရဲဒုက္ခကိုငါခံရ၏သို့တော်လည်းရှက်ကြောက်ခြင်းမရှိအဘဲသူကိုငါယုံကြည်သည်ဟုငါသိ၏သူ၌ငါအထာသောအရာကိုလည်းထိုနေ့ရက်တိုင်အောင်စောင့်နိုင်တော်မူမည်ဟုငါသဘောကျ၏အငယ်73မှ78 ငါထံ၌ကြားရပြီးသောစင်ကြယ်သောတရားစကားအချုပ်အခြာကိုယေရှုခရစ်၌ယုံကြည်ခြင်းချစ်ခြင်းနှင့်တကွဆွဲလန်းလော့။တင်၌အထာသောအရာမြတ်ကိုငါတို့၌ကျင့်ဝတ်တော်မူသောတန်ရှင်းသောဝိညာဉ်တော်အားဖြင့်ဆောင်းလျှောက်လော့။အာရှိပြည်၌နေသောသူအပေါင်းတို့သည်ငါကိုပယ်ကြပြီဟုတင်သည်ကြားသိ၏။ထိုသူတို့တွင် ဖုကေလူနှင့်ဟေရမောကင်ပါတည်းသာရဖျားဤကုနာတော်သည် ဩနေသိဖော်၏အိမ်၌တက်ရောက်ပါစေသော။သူသည်ငါ့ကိုအဖန်ဖန်သက်သာစေပြီ။ငါ၌သံကြိုးချည်နှောင်လျက်ရှိသော်လည်း၊သူသည်ရှက်ကြောက်ခြင်းမရှိဘဲ၊ရောမမြို့သို့ရောက်သောအခါသာ၍ကြိုးစားလျက်ငါ့ကိုရှာ၍တွေ့၏။သူသည်ထိုနေ့ရက်၌သခင်ဘုရား၏လက်မှကရုဏာတော်ကိုခံရမည်အကြောင်း၊ထာဝရဘုရားသည် ပေးသနားတော်မူပါစေသော။သူသည်ဧဖက်မြို့၌လည်းငါ့ကိုအဘယ်မျှလောက် ပြုစုသည်ကိုသင်သည်အမှန်သိ၏။